ရဏာဘုဒ္ဓနာတာဘုဒ္ဓနာတာဥပ္ပဒါနာတာဥပ္ပဒါနာတာဥမ္မာဥမ္မာသာမောအဘဝဘုဒ္ဓဝါဘုဒ္ဓဝါဘာဝနာတာဘဝေသံဃာတိဘုဒ္ဓံသာဘုဒ္ဓံဥပ္ပဒါနာဥပ္ပဒါနာတေယသံဃာဘုဒ္ဓနာလောကနာသိမှာသိဉ္စံဆက်မြောက်သောအမြတ်ဆုံးနိဗ္ဗာန်ကိုနိဗ္ဗာန်ကိုမြတ်မောက်ပြုပါရစေ။ဘုရားရှင်ဘုရားရှင်ဘုရားရှင်နောက်ရေနောက်ရေလည်းနိုင် သာသနာ့ကိုသင်္ကန်းကိုသင်္ကန်းကိုတော်မူလေဒီတော်မူလေအနုကိုသနုကိုသနာ့ကိုသနာ့ကိုသင်္ကန်းလေသင်္ကန်းလေဒီပါဒီလိုပါသင်္ကန်းသင်္ကန်း ကလာသကလာဝုဒ္ဓဝုဒ္ဓဒုက္ခဒုက္ခနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်သာနိဗ္ဗာန်သာသစ္စကရဏသာယသစ္စကရဏသာယဣဒံသုလသာသာဝံအာသဝံသတ္တဝါသတ္တဝါပါပါစေသာပါပါစေသာမန်စေသာမန်စေဒုက္ကံပါဒုက္ကံပါဥပါဒာယဥပါဒာယသင်္ခယသင်္ခယလောကုံသောလောကုံသောသိယမသုသောသမြောက်သောသမြောက်သောနိဗ္ဗာန်ကိုနိဗ္ဗာန်ကိုလက်မောက်ပြုပါရခြင်းလက်မောက်ပြုပါရခြင်း ခာဒုက္ခသင်္ခရာဤသင်္ခရာဤလက်၌ရှိသောလက်၌ရှိသောဘုသင်္ကန်းကိုဘုသင်္ကန်းကိုသိတော်မူ၏သိတော်မူ၏ကျွန်တော်ကိုကျွန်တော်ကိုသင်္ကနာသည်သင်္ကနာသည်သင်္ကနာသည်သင်္ကနာသည်ဗန္တိယံဗန္တိသမ္မာရသံဃာဘုဒ္ဓဒုက္ခတောဘုဒ္ဓဒုက္ခတောမောသနာထာယမောသနာထာယပပိဇံပပိဇံယာသမယာသမ သုတိယံသုတိယံနိယံဗန္တိနိယံဗန္တိသံသာရာသံသာရာဘုဒ္ဓဒုက္ခတောဘုဒ္ဓဒုက္ခတောမောသနခာယမောသနခာယအပိဇံအပိဇံယာသမယာသမတတိယံပိတတိယံနိယံဗန္တိနိယံဗန္တိသံသာရာသံသာရာဘုဒ္ဓဒုက္ခတောဘုဒ္ဓဒုက္ခတောမောသနခာယမောသနခာယအပိဇံအပိဇံယာသမယာသမရှင်ပြေယရှင်ပြေယဒီလိုတော်တို့သည်ဒီလိုတော်တို့သံသာရာကိုဆင်းရဲမှာသံသာရာကိုဆင်းရဲမှာသံယောပါယ ခြင်းသနာပါခြင်းကျိုးငါတို့ငါသင်္သာမဏေဖြစ်ကိုသင်္သာမဏေဖြစ်ကိုရောက်တောင်းပါကုန်ဤရောက်တောင်းပါကုန်ရှင်တရားရှင်တရား ဟံဗန္တိဟံဗန္တိသရဏိနာသဟာသရဏိနာသဟာဒါသာသာသာဗာမေရသာမေရပပိဇသီလံအရိသသီလံဓမ္မံယာသာမိဓမ္မံယာသာမိလောကဟံကတောလောကဟံကတောသီလံဒေထသီလံဒေထဒေဝံဒေဒေဝံဒေဒုတိယပိဒုတိယပိဟံဗန္တိဟံဗန္တိသရဏိနာသဟာသရဏိနာသဟာဒါသာသာသာဗာမေရသာမေရပပိဇသီလံအရိသသီလံ ယာသာမိသမာယသာဒုက္ခဟံကတောသီလံဒေထသီလံဒေထနိဗ္ဗာန်တေယံဒီနာဒီယာပိသတိယံဒီဟံဗန္တေသံဃံဒီတရဏိနသဟသုဒိနသဟဒါသာဒါသာအာမေရသာမေရအဘိဇသီလံသာရိသာသီလံဓမ္မယာသာမိသမာယသာဒုက္ခဟံကတောဒုက္ခဟံကတောသီလံဒေထသီလံဒေထနိဗ္ဗာန်တေယံဒီယာမဟာဝရမိတံဝရေသံဃံ နမောသာသာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောသာသာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောသာသာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောသာသာဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာဘုဒ္ဓံဗန္ဒနာတိသောနော် A M E E မှာတော့ဟမ်ပုဒ်ဟမ်ဇဟမ်မှာလည်းဒီလိုပဲဇဟမ်နောင်ဇဟမ် G H A M E နာဇဟမ်ဘုမာမှာအဲ့ဒီကနှလုံးနှလုံးကြီးတာတူးနေတယ်။အောင်နေဒီလိုစိုက်တယ်ဆိုတာဒီလိုနေကြတော့ပေါ့။ဒါနည်းခါဝေး အာဘွယ်ကာနေနေတာရည်ကြီးနာတူဒါကကွယ်အောင်ဟမ်ဒါရည်ဒါရည်နဲ့တော့ဒီကလည်းလိုပဲနာတူကွယ်အောင်ဒဟမ်ဒီသာသာရတော့သူကိုယ်နေပါဒီကကတော့ဘုဒ္ဓံသရဏံယစ္စံမြတ်စွာဘုရားကိုကိုယ်ရာဟုသိတတ်ပါဤသောတာက

အဆုံးမဩဝါဒတွေကျင်တော့အပြင်ဦးခြင်းနိုင်ရင်အစကြီးတော့ဘာသာကိုသိရတယ်နော်လုံးလုံးရောက်နေတယ်ဆိုရင်ဒီပြီးတော့မြတ်စွာဘုရားကိုအကူပါရဲ့လို့ဒီတော်တာကဓမ္မန္တရဏကိတံမိရတယ်တို့တူပဲတရားတော်ကိုအကူပါတရားတော်နဲ့ဒီကျင်လုံးတော့အပြင်တော့မြတ်ဝသိရလုံးရောက်နေတယ်လို့ဒီပါန္တရဏံယထာမိ ධම්මං දරණං ගච්ඡාමි ධම්මං දරණං ගච්ඡාමි ධම්මං දරණං ගච්ඡාමි සංඝං දරණං ගච්ඡාමි සංඝං දරණං ගච්ඡාමි दिव्यानि बुद्धां दरणं यथा दृयाणि दरणं यथा दिव्यानि धर्मं यथामि दिव्यामि यथामि

ဘာနာတိပါဒာဝရဏိဒိဋ္ဌာဗြဟ္မမာရိယာမိဘာနာတိပါဒာဝရဏိဒိဋ္ဌာဗြဟ္မမာရိယာမိအာဒိနာဒါနာဝရဏိဒိဋ္ဌာဗြဟ္မမာရိယာမိအာဒိနာဒါနာဝရဏိဒိဋ္ဌာဗြဟ္မမာရိယာမိ အဗျာမသရိယာဝရဏိသိက္ခာဗြဟ္မမာရိယာမိအဗျာမသရိယာဝရဏိသိက္ခာဗြဟ္မမာရိယာမိနိဗ္ဗာဝါရာဝရဏိသိက္ခာဗြဟ္မမာရိယာမိနိဗ္ဗာဝါရာဝရဏိသိက္ခာဗြဟ္မမာရိယာမိသုရာမေရယမေဇဗမရထနာဝရဏိသိက္ခာဗြဟ္မမာရိယာမိသုရာမေရယမေဇဗမရထနာဝရဏိသိက္ခာဗြဟ္မမာရိယာမိဝိကာလဘောဇနာဝရဏိသိက္ခာဗြဟ္မမာရိယာမိဝိကာလဘောဇနာ ဝိဒုက္ခဝန္နာယံနိစ္စနိစ္စဟိဒနိစ္စဝါရိဒဝါရိဒဝိတုကဝိတုကသဒ္ဒနာသဒ္ဒနာဝေရမိသိက္ခာရမမာရိယာမိဝေရမိသိက္ခာရမမာရိယာမိမာလာကန္နမာလာကန္နဝိလေပနာဝိလေပနာဓာရဏဓာရဏမာနနမာနနဝိဘုဒနာဌာနာဝိဘုဒနာဌာနာဝေရမိသိက္ခာရမမာရိယာမိဝေရမိသိက္ခာရမမာရိယာမိဥစ္စာပယနာဥစ္စာပယနာ မဟာသေယနာမဟာသေယနာဂုရမိသိက္ခာဗရမရိယာမိဂုရမိသိက္ခာဗရမရိယာမိဇာတရူပဇာတရူပရဇတရဇတပဋိက္ခဏာပဋိက္ခဏာဂုရမိသိက္ခာဗရမရိယာမိဂုရမိသိက္ခာဗရမရိယာမိဣဒရနေနဗဟာဒါရတမေဘောဇိတတရောတပမာရိနသံပါရိသာ